လူရောဟာကောဇာတုက္ကရ1360ခုနှစ်ဒီမန္တနေလရာသီပစုံနာကျမ်းတရက်ကျင်းကျင်အကျက်နေဒီနေ့ရှင်မေဝဒါဒနာယုတ်တာတို့ဓမ္မဘာဝနာကုသိုလ်တူလာရောက်ရှိပြီးကြတယ်ဓမ္မမာမကတရားလူနာကြဖို့ယောဂီသူတော်ရှင်များကိုဘုန်းကြီးဓမ္မဒါနတရားအလှူပြုပြီးမှာကအင်္ဂုတ္တရမြို့ကိုတေသကမြို့ကမှာလာတော့သုမနာဗုဒ္ဓံတရားတော် ဒီပိမနာပုဒ်တံတရားတော်ဖြင့်ဒီနေ့ယောဂီသူတော်ရှင်များကိုဓမ္မဒါနတရားအလူပေးဝေမှာဖြစ်ပါလေဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးတာဝတ္ထုပြုလို့ဒီတော်ဆွေကြောင်းကိန်းအောင်မှုလို့စံပြောတော်မူခြင်းချင်းဆောင်ကာလမှာဖော်ပြတော်မူထားတဲ့ဒေသနာတော်ဖြစ်ပါလေ။ရောရှင်ကိုရောင်မြတ်ကြီးတာဝတ္ထုပြုဒီတော်ကြောင့်မှာဘုရင်တော်မျိုးချင်းမှာအခါတစ်ပါးမှာ အထကောသူမနာရာဇာကုမာရီပင်စဟိရထပတိဟိဒေသဟိရာဇာကုမာရုပတိဟိပရိဝတံယေနဘဂဝတေနုပတိငံမိဥပတိငံမိတဝါဘဂဝန္တံဘိဝတိတဝံဧကမန္တံနိတိတိဧကမန္တံနိသိဏခောတုမနာရာဇာကုမာရီဘဂဝန္တံဣဒရဝောသံဘဂဝောထုကကာလ၌ သဒ္ဒါကောဘုရားရှင်ကိုယ်တော်မြတ်ကြီးတာဝတိပြင်းမွန်စေတော်ရှိကြောင်းကင်းအောင်မှုရောစံပြောတော်မူပြီးသင်္ခါကာလ၌ဘုမနာဒုမနာမိတော်ရာဇကုမာရီနန္ဒမိတိသေဇာဤရထတတိဟိယထံ900တို့ဒီ၎င်းသေဇာဤရာဇကုမာရီတတိဟိနန္ဒမိ900တို့ဒီ၎င်းပရိဝတ္တချမ်းရအလျင်ပရိဝတ္တချမ်းရအလျင် ဝိနာကျင်ရ၌ဘဂဝါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်အထည်ရှိတော်မူ၏ဝိနာဒုဗယရှင်ကိုရောမြတ်ကြီးရှိတော်မူရာရောက်သူဥပတင်ကနေချင်းကပ်ပြီးဥပတင်ကနေတဝါချင်းကပ်ပြီးဗဂဝန္တမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဒီဝရတဝါလွန်ရိုးပြီးသောဆုခုပြီး၏ဧကမတန်တိနေလျောပတ်တော်ရ၌နိတိတိထိုင်နေပြီးဧကမတန်တိနေလျောပတ်တော်ရ၌နိဗ္ဗိဏခောထိုင်နေပြီးတော့ ကုမနာကုမနာမိရှိသောရာဇာကုမာရီမင်းမိသည်ဘဂဝန္တမြတ်စွာဘုရားရှင်ကိုယ်တော်ကြီးကိုဣတံဝဇနံဤကဲ့သို့သောစကားကိုအဟောစာကောင်းစွာမတွေ့လျောက်ထပါပြီရောတည်းဘုရားကျင့်ကြုံမြတ်ဒီတာဝတိဒီမောဇေတောစေကြောင့်ကြောင်းမှုလျောစံပြတော်မူခြင်းချင်း အခါရဘာမှာပသိနေရီကောဒနာမင်းကြီးရဲ့သမီးငယ်လေးဖြစ်တဲ့သူမနာဆိုတဲ့မင်းသမီးလေးဟာအချွေရမင်းသမီး900ချမ်းရနှစ်တကွဘုရားရှင်ကိုရောင်မြတ်ကြီးတရင်တော်တော်မူရာဖြစ်တဲ့ဇေတဝန်ကြောင့်တဲ့တော်ကိုလာလို့စိတ်လိုလျော်ပတ်တဲ့နေရာဌာနမှာထိုင်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကို ရိုသေစွာရှိခိုးဥချရင်အဲဒီလိုရိုသေစွာရှိခိုးဥချပြီးတဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကိုလျော်ထားတယ် ဣရတုပန္တိဘဂဝေတောဒွေတဝကသမတရာသမဒီနာသမပညာေကောတာယေကောဧကောအာတာယေကောဧကယတာဘိတပရံပရဏတုကတိံဒုက္ခလောကဥပပိစီယောဗန္တိဘုံတော်နေဝထုံးနေတော့ပါတော်မူသောမြတ်စွာဘုရားဤရာဤသာသနာတော်၌ပကဝေတော်ဖြင့်ရှင်ကိုယ်တော်မြတ်ကြီး၏ဝိနုဘုံတော်တာဝေကတတိတို့သည် သမတရာသူမြတ်သောတရားတရားရှိကုန်၏သမတရာသူမြတ်သောတရားတရားရှိကုန်၏သမသီလာသူမြတ်သောသီလရှိကုန်၏သမပညာသူမြတ်သောပညာရှိကုန်၏အတုဖြစ်ကုန်ရ၏ဒေတုထိုတဲ့နှစ်ဦးတို့တွင်ဧကောတဝုသောတတိနိဒါယကောပင်လူတတ်ပါ၏ဧကောတဝုသောဒါယသာတိအဒါယကောမပင်လူတတ်ပါ၏ ဒေတုနှုတ်သောတတိတို့သည်ကာယတကိုခန္ဓာဤဘေဟာပြည့်ခြင်းကြောင့်ပရမရဏတေတိမနောက်၌ဘုရတိကောင်းသောသူတို့သည်လာရောက်ရာဖြစ်သောသက္ကလောကနတိနလောကတို့ဥပပစ္စည်းယုံလာရောက်ကြရာကုန်လာ၏မြတ်စွာဘုရားတဲ့တတိတို့လျှောက်ထားပေးရစီဖြင့်ဘုရားရှင်ကိုရောင်မြတ်ကြီးရဲ့တပည့်နှစ်ဦးရှိတယ်ဆိုကြပါစို့ အဲဒီဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့တပည့်နှုတ်ဟာသူများသောတရားလည်းရှိကြတယ်သူများသောဒီနာလည်းရှိကြတယ်သူများသောတိနေမဉာဏ်ပညာလည်းရှိကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါလေအဲဒီနှုတ်တော်တပည့်တို့ဟာတယောက်သောပုဂ္ဂိုလ်ကတော့ဖြင့်ဒီကံလူတိုင်းကြီးကိုမြေရောပြီးတော့ဝါဒနာပါလို့သုံးသောပုဂ္ဂိုလ်ကတော့ဖြင့်ဒီကံလူတိုင်းကြီးကိုဝါဒနာမပါပါဒီကံယတ္တိယဟိုပုဂ္ဂိုလ်နှုတ်ကျွဲလွန်သွားကြတဲ့ခါကဏ္ဍကြတော့ တရားအပြင်လည်းသူများသီလအပြင်လည်းသူများပညာအပြင်လည်းသူများရဲ့တို့ကြောင့်မို့သူကတိတေကလောကဥပါပိကေယောနှယောစလုံးနတ်ရနတ်လောကနတ်ဒီနတ်လောကကိုရောက်ရှိကြမှာမှဖြစ်ပါတော့ဘုရားဗန္ဒီဘုံတော်နေဝတုံးနေတော့ပါတော်မူ၏တော်မြတ်စွာဘုရားဗန္နာသူတပင်နှလုံးစနှုတ်စလုံးမင်းနတ်ပြည်သူကြီးရောက်ကြကုန်ပြီတော့ဒေဝဗုဒ္ဓနာနတ်ပြည်ဖြစ်ကုန်တော် မေတ္တာတို့တည်းနှုတ်ရဤဝိတေသောထူးခြားချက်ဒီတရားဖြစ်နိုင်ရှိနိုင်ပါကလုံးနာနာကရဏကိုယ်ပြချမ်းသာချက်ဒီတရားဖြစ်နိုင်ရှိနိုင်ပါကလားခရာမြတ်စွာဘုရားတဲ့အဲ့ဒီကိုယ်ပင်နှုတ်ရဲ့ကရဏအပြင်လည်းသူများရဲ့တိဏအပြင်လည်းသူများရဲ့ပညာအပြင်လည်းသူများရဲ့သို့တော်သောဥဒ္ဓပုဂ္ဂိုလ်ကတော့ပြင်သူရန်ပြေကံဆိုပြမှုကိုဝါဒနာပါလေတဲ့ ဆိုတော့ပုဂ္ဂိုလ်ကတော့ပြင်လူတံပြေကမှုကိုဝါဒနာမပါဘူးတဲ့အဲဒီပုဂ္ဂိုလ်နှလုံးကျွလွန်ရတဲ့ခက္ခဏကြတော့နတ်ပြည်နာလောကကိုရောက်ရှိကြမှာအမှန်ဖြစ်ပါရင်သို့တော့အဲဒီနတ်ပြည်နာလောကရောက်ရှိတဲ့အခါကာလမှာဝိတေတံထူးခြားချက်တိတိယဖြစ်နိုင်ရှိနိုင်ပါလားဒါနာကရဏကွဲရဆန္ဒချက်တိတိယရှိနိုင်ဖြစ်နိုင်ပါလားဖေယံအဲဒီနှစ်ဦးရဲ့ နတ်ပြည်နာလောကရောက်ကြည့်ပြီးတော့နတ်ပြည်ကြီးလေးခံစားဆံစားရတဲ့အခါမှာပွဲရချမ်းသာဖြစ်ခြင်းနဲ့ရှိပါသလားတဲ့ထူးခြားဖြစ်ခြင်းနဲ့ရှိပါသလားလို့ဒီလိုဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်ထားရင်ဘာကြောင့်ဒီလိုလျှောက်ထားရတာလဲဆိုတော့သုမနာမင်းသမီးလေးကကိုဖို့အနေအားဖြင့်တခါသာရကလေးတစ်ခုကိုတွေ့လာခဲ့တယ်ကိုရဲ့အနေအားဖြင့်သူ့ရဲ့မောင်တော်ဖြစ်တဲ့ပခက်တွင်းမှာသာရှိနေတဲ့တပင်းလေးကိုသရမင်းကြီးရဲ့တန်းငယ်လေး မင်းသားလေးအဲဒီမင်းသားလေးနဲ့သူ့ရဲ့မွေးရပေါ်မွေးရပွားပဲဖြစ်တဲ့အမတ်ကြီးတို့ရဲ့တာငယ်လေးဟာအဲဒီနန်းတော်အတွင်းမှာသဝိတော်ပုဂ္ဂိုလ်ကတော့ဖြင့်အဲဒီမှာရှင်ရင်ရဲ့သားတော်ဖြစ်တော့ရွှေပခက်နဲ့အဘောကနေပြီးတော့အဲဒီမှာဖြီးဘူးရင်းမောလို့ခရီးရွှေပခက်နဲ့အောက်ကခင်းကလေးပါးရခင်းပြီးတော့ဆွတ်တော်ခေါ်ပြီးတော့နေတယ် ဟိုအမတ်တော်ရဲ့တားလေးကတော့ဒီအခန်းတော်လေးမှာတင့်ရောလျော့ပတ်တဲ့အချိန်လေးဖြစ်ပြီးတော့အိမ်နေရအဲလိုအိမ်နေတဲ့အချိန်မှာဇိတုမနာမင်းသမီးလေးကနေပြီးတော့အဲဒီမင်းသားလေးနဲ့အမတ်ရဲ့တားလေးအိမ်နေတဲ့နေရာကိုရောက်ပြီးတော့သွားတယ်။တရားပေါက်ရောက်သွားတဲ့အခါကလည်းကြတော့အဲဒီမင်းသားလေးကအိယာကနိုးနေတာကိုတွေ့ရတယ်။မင်းသားလေးကနာသားလေးလောက်ပဲရှိသေးတယ်မင်းသားလေးရောအဲဒီအမတ်ရဲ့တားလေးရောစကားပြောတတ်တဲ့အရွယ်မဟုတ်သေးဘူး။ လမ်းသားလောက်ရှိသေးတဲ့အရွယ်လေးဟာအိယာဟန်လို့လာရဲ့ဆိုရင်အဲ့ဒီမှာမျက်စိလေးနဲ့ဒီဒီကိုလက်လုံးပြီးတော့ကြည့်ရှုတယ်အသေးခတ်တယ်။အဲ့လိုအသေးခတ်ကြည့်ပြီးကိုလည်းကြည့်တယ်သူ့ရဲ့အချင်းအယုံလေးကိုလည်းကိုင်းတွဲပြီးတော့ကြည့်တယ်။ဒီလိုကြည့်ပြီးတဲ့အခါကျတော့ဘေးကိုကြည့်လိုက်တဲ့အခါကျတော့အမတ်ရဲ့သားလေးကလည်းအိယာကနိုးနေပြီ။အဲ့လိုအမတ်ရဲ့သားလေးအိယာကနိုးနေတဲ့အခါကလည်းကျတော့ရှင်မင်းရဲ့သားဖြစ်တဲ့မင်းသားလေးကဘယ်နဲ့လဲ။ရှင်ဒါနရဲ့အကျိုးကျေးဇူးကိုမသိပြီမဟုတ်လားတဲ့ အဲ့မှာမင်းသားလေးကနေလန့်တော့တာဘာကိုသိရမှာလဲတဲ့ဟိုကအမှတ်ကြီးရဲ့သားလေးကအခုအရှင်လေးကိုကြည့်ပြီကွာမင်းနဲ့ငါနဲ့တူသေးရလားတဲ့ငါကတော့ဟောဒီမှာရှိတဲ့ချက်ပေါ်မှာပရိပါကောသောဖြစ်ပြီးတော့အဲ့ဒီမှာရှိယူအောင်မပြီးတော့စံစားပြီးတော့နေရတယ်မင်းကတော့ဖြင့်အခန်းတော့ဒီမှာသိလျော်တဲ့အရှင်လေးကိုဖြစ်ပြီးတော့နေရတယ်အဲ့တော့ဒါဒါနရဲ့အကျိုးမဟုတ်လို့ဘာရဲ့အကျိုးလဲကွာတဲ့အဲ့ဒီမှာပြောပြတာ ဒီလိုပြောတဲ့အခါကလည်းကြတော့ဟိုကသမကြီးရဲ့သားလေးကဘာပြောလိုက်တယ်လဲဆိုတော့ဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲကြီးစိတ်ကြီးခံစားနေရရဲ့ဆိုရင်လည်းလို့လည်းပဲအလုံးလုံးနဲ့နှစ်ပါးပဲအလုံးဖြစ်ဖြစ်ပဲဖြစ်ပြီးပြည့်ရမှာကြီးတဲ့ပဲလို့သူကတရားသံဝေးကနေပြောတယ်အဲ့ဒီစကားပြောနေတာကိုအဲ့ဒီသုမနာမင်းသမီးလေးကမျက်ကြည့်နဲ့လည်းမြင်နားနဲ့လည်းကြား အဲတော့လာသားဝင်တော်လေးကလေးနှစ်ယောက်စကားပြောနေတဲ့အတန်းကိုကြားနေကြတယ်မြင်နေမြင်ရတဲ့ခါကာလကြတော့ဒီကြောင့်အရာကိုသာသမီတော်ဖြစ်တဲ့ပတိနေရီသောတနာမင်းကြီးကိုသွားပြီးတော့တော်ဥတင်တယ်ဆိုရင်အဲဒီမှာဒီရွယ်လေးကစကားပြောတတ်တဲ့အရင်မှုပဲနဲ့စကားပြောရဲဆိုပြီးဘလူတွေပဲဆိုပြီးတော့တတ်ပြလိမ့်မယ်ဒီလိုဘုရားရှင်ကိုရောင်မြတ်ကြီးထံမှာတွားပြီးတော့ရှောက်ထားမှာသိရမယ်ဆိုပြီးတော့ယခုလိုဘုရားရှင်ကိုရောင်မြတ်ကြီးထံမှာလာပြီးတော့ရှောက်ထားတယ်အဲလိုနတ်ကြီးနတ်လောကကိုရောက်ကြတဲ့ခါကာလမှာ ဝိသေလထူးခြားခြင်းတိတရားရှိနိုင်ဖြစ်နိုင်ပါသလားနာနာကရဏကွဲပြားချမ်းသာခြင်းတိတရားရှိနိုင်ဖြစ်နိုင်ပါသလားဖေယဒီလိုဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်တာတဲ့ခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကတိယပုမနေတဲ့ခြေတမူပုမနာတိယရှိနိုင်တယ်ဖြစ်နိုင်တယ်တဲ့ဘုရားရှင်ကိုရောမြတ်ကြီးကခြေတမီတဲ့ကိုယ်များချမ်းသာဖြစ်တယ်ရှိနိုင်တယ်တဲ့သူကထူးခြားချက်တွေလည်းပဲရှိနိုင်တယ်တဲ့ဘယ်လိုကိုယ်များချမ်းသာချက်တွေဖြစ်နိုင်မလဲဆိုတော့ရောတော်သူမနေတာရဲ့ကော သောအမောအတ္တယေကဒေဝဘုဒ္ဓောတမနောယေသာယိဓာနေအဓိကနာတိဒိဋ္ဌိနာအာယုနာဒိဋ္ဌိနာဝုန်ိနာအဓိကနာဒုက္ခိနာဒိဋ္ဌိနာယတိနာဒိဋ္ဌိနာအဓိပတိယေနာဘုမနိစေတမိတုမနာယောတောအကျင့်တမိတိဇာယေကောပိလူဒိသောတုပိလူဒတောတမိတိဒီဝဘုဒ္ဓောနတ်ပြည်နာအဖြစ်တို့ရောက်ဒီဝနတ်ပြည်တိတမန်တော်ဖြစ်လတ်တော် အာဒါယေတံမပေးမှုတတ်တော်ပေးမှုတတ်တော်ဝါပေးမှုလေးနဲ့ရှိသော အမောထုတော်ကြီးကိုပင်စာရင်၅မျိုးတော်ထားနေ၏အကြောင်းတို့ဖြင့်အဓိကနာတိတန်တော်လွှမ်းမိုးနိုင်၏ရှင်သမီးတဲ့ဒေကံဘုရားဆွေးကြတဲ့ပုဂ္ဂိုလ်ဟာမပေးမမှုတဲ့ပုဂ္ဂိုလ်ထက်အကြောင်း၅မျိုးဖြင့်တားလို့ပြီးတော့လွှမ်းမိုးနိုင်တယ်။နတ်ပြည်နှလောကမှာနတ်သားနတ်သမီးတွေဖြစ်ပေမဲ့လို့လည်း အကြောင်းငါမျိုးရင်တန်းလုံးပြီးတော့နှမ်းမို့နိုင်တယ်ဘယ်လိုတန်းလုံးနိုင်တယ်ဆိုတော့ဒိဋ္ဌိနာအာယုနာဒုတိယနာနာ၌ဖြစ်သောအာယုနာအသက်ဖြင့်၎င်းဒိဋ္ဌိနာနာ၌ဖြစ်သောဝိနည်းနာဆင်းဖြင့်၎င်းဒိဋ္ဌိနာနာ၌ဖြစ်သောဒုတိယနာချမ်းသာဖြင့်၎င်းဒိဋ္ဌိနာနာ၌ဖြစ်သောယတိနာချမ်းရာကြောသောဖြင့်၎င်းဝိရိဏနန္ဒဖြစ်သောအဓိပတိကိနာစုမုံအုပ်ချုပ်အကြည့်အကျေလောက်ရခြင်းဖြင့်၎င်းရေဇံဤငါးမျိုးကုန်သောဌာနေအကြောင်းတို့ဖြင့် ပဋိကနာတိပါလုံးလွှမ်းဖို့နိုင်ပါ၏ဒီတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောင်မြတ်ကြီးသည်ဘဝစာကောင်းစွာမတွေ့ဖြေကြတော်မူလိုက်ပါ၏တည်းသတိတဲ့တွေးမှုတတ်သောပုဂ္ဂိုလ်ပုဂ္ဂိုလ်ကမပေးမှုတတ်တဲ့ပုဂ္ဂိုလ်ထက်မြတ်ဒီမှာလောကမှာရောက်ရှိပြီးမဲ့လို့မကြည့်သေးမီခံစားစမ်းစားနေရပြီးမဲ့လို့လည်းပဲ အကြောင်း၅မျိုးဖြင့်တာလွန်နိုင်တယ်ဘယ်နှမျိုးနဲ့တာလွန်နိုင်လဲအကြောင်း၅မျိုးဖြင့်တာလွန်နိုင်တယ်ဘယ်လိုအကြောင်းတွေနဲ့တာလွန်နိုင်လဲဆိုတော့နတ်ပြည်မှာရောက်လို့နတ်ပြည်ကြီးကိုခံစားနေရပြီမယ်လို့လည်းပဲဒိဋ္ဌိနာအာယုနာဝိရိနာနတ်၌ဖြစ်သောအာယုနာအသက်ရှိခြင်းဖြင့်၎င်းနတ်ချင်းတူရင်းမယ်လို့လည်းပဲအသက်ရှိခြင်းနေရတယ်ဒါနရှိတဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တဲ့တာလွန်ပုံ ဒိဋ္ဌိနာနန္ဒကိတောဝန္ဒိနာအသိခြင်းဖြင့်ခြင်းဖြင့်၎င်းနတ်မူနာလောကမှာသူတို့ရောက်ကြပြီမင်းတို့လည်းပဲဒါနရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒါနမရှိတဲ့ပုဂ္ဂိုလ်တွေအသိအပြင်လည်းပဲမတတ်လို့မရဘူးလားဗျာအသိအပြင်လည်းခြင်းအနေအချင်းလည်းပဲတာလုံးနေဒိဋ္ဌိနာနန္ဒကိတောဒုက္ခိနာချမ်းသာခြင်းဖြင့်၎င်းနတ်ပြည်လောကမှာရောက်ရှိနေရပြီမင်းတို့လည်းပဲ ချမ်းသာခြင်းနဲ့ကြွားချတယ်တဲ့ဒါနပါတဲ့ပုဂ္ဂိုလ်ကဒါနမပါတဲ့နဲ့တဲ့ပို့ပြီးတော့ချမ်းသာတယ်တဲ့ဒီနိနာ၌ဖြစ်သောယတိနာအချမ်းယံအကျိုးသောဖြင့်၎င်းအချမ်းယံဒီကလည်းပဲပို့ပြီးတော့ပေါ်များတယ်ဒီနိနာ၌ဖြစ်သောအဓိပတိယိနာစိုးမောအကျိုးအကြည့်အမှုပြုလို့ရခြင်းဖြင့်၎င်းနတ်ရှင်သူဝိနေလို့လည်းဟောဒီဒါနရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တဲ့ ပိုပြီးတော့ကြည်အမိဦးစီးဦးပိုင်းအနေအချင်းအုပ်ချုပ်မှုတွေဆောင်ရွက်ရတယ်။ဒီကျင်းစာ၏ငါးမျိုးကုန်တော်ဌာနေအကြောင်းတရားတို့ဖြင့်အဓိကနာတိတာလွန်နှမ်းမိုးနိုင်ပါ၏။ဒါနမရှိတဲ့ပုဂ္ဂိုလ်ထက်ဒါနရှိတဲ့ပုဂ္ဂိုလ်ကတရားငါးမျိုးဖြင့်မနှမ်းမိုးနိုင်ဘူးလားဗျာ။အဲဒီခါမှာဘုရားရှင်ကိုရောင်းမြတ်ကြီးကိုသူမနာမင်းမလေးကထပ်ဆင်ပြီးတော့လျှောက်ထားရန်နဲ့တာသိပ္ပနာတေပန်းတည်း သရောစုတံဧတတံအကိစ္စတိမနုဿဗုဒ္ဓနာပဏာနိဗ္ဗံဗံတိတိယဝိသေသောတိယနာနာကရဏံတိဗန္တိဘုံတော်နေဝထုံးလေးတောက်ပါတော်မူ၏တော်မြတ်စွာဘုရားသန္နနောက်တလျောက်ထမင်းမြန်မင်းမြန်ပွေကဝေဒုတတိနဝရုတိတရောထုနဘဝမှာစုတာ၍လျောစုတိပေလုံကုန်တိဟုတ်တော်ဖြစ်၏ဣဒတံဤလူဘဝတို့သစေအာဂေသံဒီအကျေ၏ရောက်လာကြကုန်အံ ဗန္ဒီဘုဒ္ဓနေဝထုံးလေးတောပါတော်မူ၏တို့မြတ်စွာဘုရားပဏ္ဏထိုတို့ရောက်လာကြကုန်လက်သောမနုဿဘူတနံလူအဖြစ်တို့ရောက်ကုန်မြေရောက်ကြကုန်သောမေတ္တန်တို့တည်းနှိုးတို့၏ဝိသေတော်ထူးခြားခြင်းသည်တရားဖြစ်နိုင်ရှိနိုင်ပါသလောနာနာကရဏာကွဲပြားချမ်းသာခြင်းသည်တရားဖြစ်နိုင်ရှိနိုင်ပါသလောဖေယမြတ်စွာဘုရားတဲ့တပည့်တော်နောက်ထပ်လျှောက်ထားပါရစေအဲဒီနှိုးသောပုဂ္ဂိုလ်များ နတ်ပြည်ကနေပြီးတော့တက်တာကုန်လို့စုပေးလို့လူပြည်လူလောကမှာလူနာပြီးတော့ဖြစ်ကြမယ်ဆိုရင်တဲ့အဲဒီလူရန်ပိကဆိုကြတဲ့ပုဂ္ဂိုလ်နဲ့မလူရန်မပိကမဆိုကြတဲ့ပုဂ္ဂိုလ်နှစ်ဦးဟာလူလာဖြစ်ကြမယ်ဆိုရင်လူဘဝမှာထူးခြားချက်တွေရောဖြစ်နိုင်ရှိနိုင်ပါသလား၊ကွဲပြားချမ်းသာချက်တွေရောရှိနိုင်ပါသေးသလားဖေဟာဒီလိုကြောင့်တဲ့ကဘုရားရှင်ကိုရောမြတ်ကြီးကရောတော်ပုဂ္ဂိုလ်ဒါယကောသောမောအထာယကအမနုဿအတ္တအထာယကမနုဿဘူတောတမနော ယဇာယေဓာနိအဓိကနာတိမာနုတကေအယုနာမာနုတကေဝန္ဒေနမာနုတကေနာဒုက္ခေနမာနုတကေနာယတိနာမာနုတကေနာအဓိပတိယေနဘုမနိစေတမိဒုမနာယောတောအကျဉ်တမိတိဒါယကောပိလူဒဟိသောတုပိလူတတောတမိတိသမနုတာသောတုပိလူတတောတမိတိမနုတာဘုဒ္ဓလူဖြစ်သူရောက်ဒီဝါလူဖြစ်သည် သမဏောဖြစ်နသောအတ္တယကံမပေးလူတတော်ဝါပေးလူလိမ့်မယ်ရှိတော်အမုန်တကြီးကိုစေတဟိငါမျိုးတော်ထားလေအကြောင်းတို့ဖြင့်ဒီကနာတိတလွန်သွားမှုနိုင်ပါ၏ရှင်မီးတဲ့ဘုရားလူဘုံလူလောကရောက်လာကြပြီဆိုပြန်ရင်လည်းအဲဒီလူဘဝမှာသိလူတဲ့ပုဂ္ဂိုလ်ကမပေးလူတဲ့ပုဂ္ဂိုလ်ကိုအကြောင်းငါမျိုးနဲ့တလွန်သွားမှုနိုင်တယ် ဘယ်လိုကြောင့်တရားတွေနဲ့သာလွန်နှောင်းနိုင်လဲဆိုတော့မာနုတကိနာယုနာမာနုတကိနာလူ၌ဖြစ်တော်ဝါလူတို့၏ဥစ္စာဖြစ်တော်အာယုနာတဖြစ်၎င်းမာနုတကိနာလူ၌ဖြစ်တော်ဝါလူတို့၏ဥစ္စာဖြစ်တော်ဝဏိနာအချင်းဖြစ်၎င်းမာနုတကိနာလူ၌ဖြစ်တော်ဒုက္ခိနာချမ်းသာခြင်းဖြင့်၎င်းမာနုတကိနာလူ၌ဖြစ်တော်ဝါလူတို့၏ဥစ္စာဖြစ်တော်ယတိနာချမ်းရကြောသောဖြင့်၎င်း မာရုဘေကိနံသူ၌ဖြစ်သောဝါလူတို့၏ဥစ္စာဖြစ်သောအတိပတိယေနသို့မဟုတ်အုပ်ချုပ်အကျင့်မှုပြုလိုရာဖြစ်ခြင်း၎င်းကျင်စာ၏ငါမျိုးကုန်သောဌာနေ၏အကြောင်းတရားတို့ဖြင့်အဓိကနာတိတန်လွန်သွားမှုနိုင်ပါ၏ဒီတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောင်မြတ်ကြီးသည်ဟောကြားကောင်းစွာမတည်ထီကြတော်မူလိုက်ပါ၏တည်း အဲဒီမှာဘုရားရှင်ကိုရောင်မြတ်ကြီးကစေတမိသူမနာသိကံဆိုကျက်လူဒန်းတတ်တဲ့ပုဂ္ဂိုလ်ကမပေးကမ်းတဲ့ပုဂ္ဂိုလ်မလူဒန်းတဲ့ပုဂ္ဂိုလ်ဒါနရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တွေအကြောင်းများမျိုးဖြင့်တာလွန်မှန်ဖို့နိုင်နေတယ်။ဒါရင်နဲ့တာလွန်မှန်ဖို့နိုင်တယ်ဆိုတော့မာနုတကိနလူတို့ဤဥစ္စာဖြစ်သောအာယုနာအသက်ရှိခြင်းဖြင့်လည်းပင်တာလွန်မှန်ဖို့နိုင်တယ်။ဘုရားလူလောကမှာလူရည်လို့လာပြီးတော့ဖြစ်ကြပြီမဲ့လူလည်းပင် ဒါနရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဒါနမပါတဲ့ပုဂ္ဂိုလ်တဲ့အသက်ရှည်ခြင်းဖြင့်သွားမှုနိုင်တယ်တဲ့နံပါတ်1နောက်နံပါတ်2ကမာနုတကိနဝေါနေနပဲမာနုတကိနလူနဲ့ဖြစ်သောဝါလူရဲ့ဥစ္စာဖြစ်သောဝေါနေနအသိသိနေခြင်းဖြင့်လည်းပဲတန်တော်နှမ်းမှုနိုင်တယ်တဲ့လူပြည်လူလောကမှာလူရဲ့လူလာဖြစ်ကြပြီမဲ့လူလည်းပဲဒါနရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်ထက်အသိသိနေခြင်းဖြင့်လည်းပဲနှမ်းမှုနိုင်တယ်တဲ့နံပါတ်2 နောက်နံပါတ်3ကဓမ္မာနုပတိနာဒုက္ခိနာသူတို့ရဲ့ဥစ္စာဖြစ်တဲ့ဒုက္ခိနာချမ်းသာခြင်းဖြင့်လည်းပဲဒါနရှိတဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တို့လွန်မိုးနိုင်တယ်တဲ့လူပြည်လူလောကမှာလူချင်းအတူတူဖြစ်ပေမဲ့ဆင်းရဲရဲမနေရဘူးချမ်းချမ်းသာသာနေရတယ်တဲ့မနုတကိနာယတိနာမနုတကိနာလူနိုင်ဖြစ်သောဝါလူတို့၏ဥစ္စာဖြစ်သောယတိနာအချမ်းအရာအကျော်သောဖြင့်၎င်း ဒီလိုမှပစ္စည်းဥစ္စာတွေဘလောက်ပဲပြည့်စုံပြည့်ဝချမ်းသာပြီးတော့နေနေမယ်လို့လည်းပဲဘောဓကြီးတွေမှာချမ်းရံအချွေရံနေတဲ့ပုဂ္ဂိုလ်တွေရောမရှိပြီဘူးလားဗျာအေးဟောဒီဒါနရှိတဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တဲ့အချမ်းရံကြော်စိုးခြင်းအဖြစ်လည်းပဲကာလွန်နေတဲ့နံပါတ်၄နံပါတ်၅ကမာနုတကိနာဒီပတိနမာနုတကိနာဒုနာဖြစ်သောဝါလူတို့၏ဥစ္စာဖြစ်သောအဓိပတိယေနာစုမှုအုပ်ချုပ်အကြည့်အတွေ့ပြုလို့ရခြင်းဖြင့်၎င်း လူကြီးအတူဖြစ်ပေမဲ့လို့လည်းပဲအဲဒီဒါနရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်များတဲ့အကြီးအကဲဥသိဥပိုင်အနေအချင်းဆွေးမွန်းအုပ်ချုပ်ရတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့အဲဒီတရား၅မျိုးဖြင့်ဒါနရှိတဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်ကိုတာလွန်သွားဖို့နိုင်တယ်အဲ့လိုတရားရှင်ကိုရောင်မြတ်ကြီးကဟောကြားလိုက်တဲ့အခါကာလကြတော့အဲဒီမှာသမဏမင်းကြီးကနေပြီးတော့တက်ဖြင့်ပြီးတော့လည်းအုပ်ချုပ်မှုပြီးတော့သတိပဏ္ဏတိဗန္တိ ဘူဘုံအာဂါရသမအနာဂါရိယပပ္ပဇန္တိဗဝစီဒါနပဏာနေတံပန္တိတိယဝိသေသောတိယနာနာကရဏံတိဗန္ဒီဘုံတို့နေကိုထွန်းလင်းတော့ပါတော်မူ၏တော်မြတ်စွာဘုရားဗန္နနောက်တဲ့လျောက်တာမိမြတ်မူသာဘူဘောနှစ်ဦးဘုံတို့တည်ထိုတပြီတို့သည်အာဂါရသမအေယတိတော်လူတို့ဘောမှာအနာဂါရိယအေယမထောင်ယဟံဘောင်းတို့ သတိမှန်လေးကြသည့်အပေ၍ကာယကြကုန်များအံဗန္ဒီဘုလိုမျိုးထုံးနေတော့ပါတော်မူ၏လုံးမြတ်စွာဘုရားပါဏတုတယဟံပြစ်သူရောက်ကြကုန်တော့ဗန္ဒီစီဒါနံယဟံအပြစ်သူရောက်ကြကုန်တော့နေတံတို့တတိနှစ်ဦးတို့၏ဝိသေတော်ထူးခြားချက်သည်တရားရှိနိုင်ဖြစ်နိုင်ပါသလားဘုရားနာနာဘေနကိုယ်ရချမ်းသာချက်သည်တရားရှိနိုင်ဖြစ်နိုင်ပါသလားဘုရား မြတ်စွာဘုရားတို့ကိုရှင်းလို့ဒါနရှိတဲ့ပုဂ္ဂိုလ်ဒါနမရှိတဲ့ပုဂ္ဂိုလ်ဟာနှစ်ဦးသလုံးယဟန်ဘဝဖြစ်ကြပြီ။နှစ်ယောက်သလုံးဟာယဟန်ဘဝကိုရောက်ရှိသွားကြမယ်ဆိုပါရင်အဲဒီယဟန်ဘဝရောက်သွားကြတဲ့ပုဂ္ဂိုလ်နှစ်ဦးမှာဒါနရှိတဲ့ပုဂ္ဂိုလ်နဲ့ဒါနမရှိတဲ့ပုဂ္ဂိုလ်ဝိသေသောထူကြချက်တွေသိရရှိနေခြင်းနဲ့ပါတော်နာနာကရဏကိုယ်ပြချမ်းသာချက်တွေသိရရှိနေခြင်းနဲ့ပါလား။ ထူးခြားချက်တွေ၊ကိုယ်များချမ်းသာချက်တွေရောရှိနိုင်ပါလေသလားဖေဟာလို့ဒီလိုဘုရားရှင်ကိုရောင်မြတ်ကြီးလျှောက်ထားတဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကရောတော်သူမဏိထာယေသောသောအမုံအဒါယေကပပိစီတောတမန်တော်ပိဇာဟိဌာနိအဓိကနာတိသူမဏိဖြစ်တမိသူမနာရောတော်ခြင်းတဝိတိဒါယေကောပိလူအဤရောတော်ခြင်းတဝိတိဒါယေကောပိလူဒဤ သောတုပိလူရတောတမိတိသဗ္ဗေတိတောယဟจิตုယောလတိတမနောဖြစ်လက်တော်အတ္တယေကံမပိလူရတောအမောထောတမိကိုစေတယေငါဘာဂုံတော်ဌာနေ၏အကြောင်းတို့ဖြင့်အဓိကနာတိတာလွန်သွမ်းမှုနိုင်ပါ၏စေတမိတုမနာအဲဒီမပိလူတတ်တဲ့ပုဂ္ဂိုလ်နဲ့ပိလူတတ်တဲ့ပုဂ္ဂိုလ်ဒါနာရှင်ဖြစ်တဲ့ပုဂ္ဂိုလ်နဲ့ဒါနမရှိတဲ့ပုဂ္ဂိုလ်ဒီနှစ်ဦးဟာ ဇဟဘဝသို့ရောက်ကြကုန်တော်လည်းပဲတဲ့ဒါနရှိတဲ့ယဟန်ကဒါနမရှိတဲ့ယဟန်တို့ပြင်စားဤဌာနေဤတိကနာတိအကြောင်း၅မျိုးဖြင့်တန်လွန်လွှမ်းမိုးနိုင်တယ်ဘယ်လိုအကြောင်းတွေနဲ့တန်လွန်လွှမ်းမိုးနိုင်တယ်လို့ဆိုပါရင်ယာစီတော်ဝဘဝလံစီဝရံပရိဘုံဇတိအပံအာယာစီတော်ယာစီတော်ဝတိုက်တုံတောင်းမှအပ်သည့်ဖြစ်၏ဒါလည်း ဘဝနာကျင်းများစွာရှိကရာတင်္ဂကိုပရိဘုံစေတိဤဝုယုံတုံးစေရ၏အပံအတင်ဤနေကြတာအာယာစီတော်မတိုက်တော်မတောင်းမှာဖဲပရိဘုံစေတိဘုံစေပရိဘုံစေတိဝုယုံတုံးစေရပါ၏တကယ်လို့ဒါနရှိတဲ့ပုဂ္ဂိုလ်များသင်္ကန်းလူရမ်းပြီဆိုရင်တောင်မှပဲရှင်ဘုရားတပည့်တော်ရဲ့သင်္ကန်းလေးကိုတဏှာတက်ဖြင့်တပည့်တော်ကိုချီးမြှောက်သောအဖြစ် တတိတော်ရဲ့သင်္ကန်းကိုဝိယုံပေးသနာတော်မူပါဗျာလို့အကျဉ်းများစွာဆဲလို့လျှောက်ထားပြီးတော့မှဝိယုံသုံးသွင်းရရင်ဈာနာမရှိတဲ့ယဟန်မှာတော့ဖြင့်သင်္ကန်းသူရမ်းတဲ့ပုဂ္ဂိုလ်မရှိတဲ့အတွက်ကြောင့်မို့သင်္ကန်းကိုတောင်မှဒီနေ့ရှိနေတဲ့သင်္ကန်းလေးတောင်မှအနည်းငယ်ဝိယုံပြီးတော့နေရတယ်တဲ့ဈာနာရှိတဲ့ယဟန်မှာကြတော့သင်္ကန်းသူရမ်းတဲ့ပုဂ္ဂိုလ်ကြီးနည်းတာလားများတာလားဗျာ။ တရားနဲ့ပုဂ္ဂိုလ်တွေများတဲ့အခါကာလကြတော့အရှင်ဘုရားတပည့်တော်သင်္ကန်းလေးကိုဝေယုံပေးပါဖျက်တပည့်တော်ရဲ့သင်္ကန်းလေးကိုတနာတစ်ပြည့်ချင်းတော်တော်အဖြစ်ဝေယုံပေးပါဖျက်မလျှောက်ထားရဘူးလားဗျာအဲ့ဒါသင်္ကန်းလူတန်းတဲ့ပုဂ္ဂိုလ်တွေနည်းလို့လားများလို့လားဒါကြောင့်ရာရှိတော်ဝတိုက်တော်တောင်းမှအပြီးဖြစ်၍ဒါမယင်ဘဝနာချိန်များစွာစေရာသင်္ကန်းကိုပရိပုဒ်တိဝေယုံတုံ့ပြန်ရ၏အပံအချိန်အနည်းငယ်များအာရာရှိတော်မတိုက်တော်မတောင်းမှအဖြစ်ပရိပုဒ်တိဝေယုံတုံ့ပြန်ရပါ၏ ရာခေတော်မှာတိုက်တော်တောင်းပါသည်ဖြစ်ရတာလည်းဘ ਹੁ များစွာဒိဏပတံဒိဏပတံဆွာခဲ့သောဘုရင်ကိုပြိတော်ကြည်ထုံးပြီးသုံးဆောင်ရပါ၏ဟဗံအချင်းနည်းနည်းများသာရာစီတော်မတိုက်တော်မတောင်းမှအဖေပြိတော်ကြည်ထုံးပြီးသုံးဆောင်ရပါ၏ဆွမ်းဆိုရင်လည်းဒါနရှိတဲ့ယဟန်ကြတော်ပြင်ပူရန်သောပုဂ္ဂိုလ်ကြီးပေါ်တယ်ဒါနမရှိတဲ့ယဟန်မှာကြတော့ပူရန်သောပုဂ္ဂိုလ်ကြီးမပေါ်ဘူး အဲလိုလူတန်းတဲ့ပုဂ္ဂိုလ်ကြီးပေါ်များတဲ့အတွက်ကြောင့်မို့တတိတော်လူတန်းတဲ့ဆွမ်းလေးကိုတတိတော်ချက်လာတဲ့ဆွမ်းရင်းလေးကိုအရှင်ဘုရားဖုံးပြီးတော်မူပါဖေရစသည်ဖြင့်ရှောက်တာပြီးတော့မှလူတန်းရဒါကြောင့်ရာရှိတော်ဝါတိုက်တွန်းတော်မှအတိဖြစ်၍ဒါလည်းဘဝလံကျင်ညာစွာပိဏပတ္တံဆွမ်းခဲ့ဝေဘောခြင်းကိုပြိပုဂ္ဂိုလ်တိဖုံးပြီးတုဆောင်ရ၏ဟပံအကျင့်အနည်းငယ်အာရစီတော်မတိုက်တော်မတော်မှပဲပြိပုဂ္ဂိုလ်တိဖုံးပြီးတုဆောင်ရပါ၏ ဒါနရှိတဲ့ယဟန်နဲ့ဒါနမရှိတဲ့ယဟန်တွေ့ရလားဗျာမတူဘူးတဲ့ယခုခေတ်မှာဒါနရှိတဲ့ယဟန်တော်များမှကြတော့လူတန်းသောပုဂ္ဂိုလ်တွေနည်းတာလားများတာလားဒါနမရှိတဲ့ပုဂ္ဂိုလ်တွေကြတော့လူတန်းသောပုဂ္ဂိုလ်တွေများရလားဗျာမများပါဒါကြောင့်ဒါနရှိတဲ့ယဟန်နဲ့ဒါနမရှိတဲ့ယဟန်မတူနိုင်ပါရာဇိတောဝဘုလံသိနာတနာပရိဘုဂတိအပ္ပအာယဇိတောရာဇိတောဝတိုက်တော်တောင်းမအတိရှိဝေဒါလျင် ဘုံလကျင်ညာဘဝဒေနာတနံဒေနာတနံဒေနာတနံအတုံးအဆောင်ဖြစ်တဲ့ဒေနာတနံအတုံးဆောင်ကိုပရိဘုံသတိတုံးသွင်းရပါ၏အပ္ပာကျင်ဤမြေများသာအာယရှိတော်မတဲတော်မတောင်းမအဖင်ပရိဘုံသတိတုံးသွင်းရပါ၏ဒေနာတနအတုံးအဆောင်ပစ္စည်းတွေအဲလိုအတုံးဆောင်ပစ္စည်းဆိုရင်လည်းလာပြီးလူရမ်းနေဆိုရင်တပည့်တော်လူရမ်းနဲ့ဒီအတုံးဆောင်လေးကိုအရှင်ဘုရားသုံးပြပါဗျာဘယ်လိုပဲဖြစ်ဖြစ်တည့်ရက်ပဲဖြစ်ဖြစ်တစ်ချိန်ပဲဖြစ်ဖြစ် သုံးဆုံးပြီးတော့မှဆွန့်လို့ကဆွန့်ပြီးလို့ကပြီးပါဘုရားဆိုပြီးတော့လျှောက်ထားယူရတယ်။ဒီဒါဒါနရှိတဲ့ပုဂ္ဂိုလ်ဒါနရှိတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီမှာလူရန်တဲ့ပုဂ္ဂိုလ်တွေကများတဲ့အတွက်ကြောင့်မို့လျှောက်ထားပြီးတော့မိမိလူရန်တာလေးသုံးပြောအောင်လျှောက်ထားရတယ်။ယာစီတော်ဝဘဟုလာကိလနာဒေသယဒေသစာပရိက္ခရံပရိဘုဇတိအပ္ပံအာယာစီတော်ယာစီတော်ဝတိုက်တော်တောင်းမအတိဖြစ်၏ဒါလည်းဘဟုလာကျင်များစွာကိလနာပြည့်စရာပိဋိစာပရိက္ခရံ ဘုနာဤတောင်းအပဖြစ်သောဖြစ်ဖြစ်ကြီးကိုပြိပုံစတိဘုံပေဘုံပေရပါ၏အပန်ချင်းကြီးငယ်များသာအာရရှိသောမတိုက်တော့မတော့မှဘုပရိပုံစတိပုံဆောင်ရပါ၏ဆေဝပစ္စည်းတွေဆိုရင်လည်းဘုရားနဲ့ပုဂ္ဂိုလ်တွေကအင်မတန်များလို့အရှင်များအရှင်မြတ်အမြဲတမ်းသုံးသွင်းနေတဲ့စီဝါဘာပစ္စည်းတွေပါလဲဘာစီဝါတွေပါလဲခင်ဗျာအရှင်မြတ်သုံးသွင်းနေတဲ့စီဝါတွေကိုတပည့်တော်လူတန်းမရစေစသည်ဖြင့်အရှင်ကြီးဘာမှတောင်းမှပြီးတော့မှလူတန်းက ဒါဘာကြောင့်လဲဆိုတော့ဒါနရှိလို့လားမရှိလို့လားဗျာအတိတ်ကဒါနတွေပြုခဲ့လို့တဲ့ယဟန်ဘဝမှာတောင်းမှယဟန်ကြီးတွေ့ရလားဗျာဒါနရှိတဲ့ယဟန်နဲ့ဒါနမရှိတဲ့ယဟန်မတူဘူးအတူနေတဲ့အခါကျတော့ဝေဆိုတော့ယေဤကောပဏတဗြဟ္မာစာရိဟိတရိဥဟရတိဘာနာဘုမတဝယေဤသဗြဟ္မာစာရိအကျင့်တရင်သုံးပေါ်တို့နဲ့တရင်အတူတော်ဝုဟရတိနေသံတို့တရင်သုံးပေါ်ရန်တို့တို့သည် အတ္တကိုယဟန်အတွက်အတ္တတို့ယဟန်အတွက်မနာပိနေဝနှလုံးမှုလျောပွေသာဖြစ်သောကာယကမိနာကာယကဖြင့်ဘဟုလံပညာစွာဝစီကမိနာဝစီကဖြင့်ဘဟုလံပညာစွာမနောကမိနာမနောကဖြင့်ဘဟုလံမောမနောကဖြင့်ဘဟုလံပညာစွာသမုဒ္ဒစရံတိပြုဝေကိစ္စတို့ကိုပြုလုပ်ကြကုန်၏အတူနေပုဂ္ဂိုလ်များလည်းပင်အတူနေပုဂ္ဂိုလ်အချင်းချင်းဖြစ်ပေမဲ့လို့လည်းပင်ဟောဒီမှာဒါနရှိတဲ့ယဟန်ကြတော့ အာလို့ဝိုင်းပြီးတော့ပြုစုကြတဲ့ပုဂ္ဂိုလ်ကြီးယူရကြတဲ့ပုဂ္ဂိုလ်ကြီးလောက်ကန်ပေးကြတဲ့ပုဂ္ဂိုလ်ကြီးအင်မတန်မှများတယ်တဲ့။ဒါကြောင့်ကာယကံမေနာကာယကံမေဝစီကံမေနာဝစီကံမေမနောကံမေနာမနောကံမေဘုံလန်းခြင်းများစွာကမ္မရာစရံတင်ပြုပွဲကိစ္စကိုပြုလုပ်ကြကုန်၏။သဗ္ဗံဝစီနိကေရအမနာပေနာအမနာပေနာနှလုံးမွေလျောဘွေခြင်းနှလုံးမွေလျော၏နှလုံးခွေချမ်းမြေ့ဝေတာဖြစ်တော့ ချမ်းနဲ့ချမ်းမြေလို့မဖြစ်တော့ကာယကာမေနာကာယကံပြဝတိကာမေနာဝစီကံပြမနောကာမေနာမနောကံဖြင့်သမုဒ္ဒရာကရံဒီပြုဝကိစ္စတို့ကိုပြုလုပ်ကြကုန်၏အတူနေပုဂ္ဂိုလ်များကလည်းအဲ့ဒီမှာဒါနရှိတဲ့ယဟန်များကြတော့ဝမ်းပြီးတော့ကာယကံနေအဖြစ်လည်းပြုဝကိစ္စတွေကိုအားလုံးဝိုင်းဝန်းပြီးတော့ပြုလုပ်ကြတယ်ဝစီကံနေအဖြစ်လည်းပြုခုပေးကြရင်မနောကံအနေအချင်းလည်းမိမိဘုံမှာကောင်းတဲ့အကြံကြီးတွေကြံစီပေးကြရင် အဲဒီလိုနည်းအဖြစ်အကြောင်းကားတို့ဖြင့်ပြဇာဤဌာနေဤမေတ္တာဤငါးမျိုးသောဌာနေဤအကြောင်းကားမျိုးတို့ဖြင့်ပฏิကနာတိတာလွန်လွှမ်းမှုနိုင်ပါ၏ဒီတိဤသို့ဘဂဝါတို့ဘုန်းတော်တခင်တရားရှင်ကိုရောမြတ်ကြီးသည်ဘောဇာကောင်းစွာမတွေ့ဖြေကြတော်မူလိုက်ပါ၏တည်း အဲ့တော့ယဟန်ဘဝကြီးရောက်သွားပြီဆိုရင်လည်းလေဝေဒါနပါတဲ့ယဟန်နဲ့ဒါနမပါတဲ့ယဟန်တွေ့ရလားဗျာဘုဗ္ဗီလူလောကမှာဆိုရင်လည်းဒါနရှိတဲ့ပုဂ္ဂိုလ်နဲ့ဒါနမရှိတဲ့ပုဂ္ဂိုလ်အဆင့်တန်းချင်းတူသေးရဲ့လားနတ်ပြည်နာလောကရောက်ရှိပြီးတော့နတ်ပြည်ဒီနေခံစားနေတဲ့နေရာမှာလည်းပဲဒါနပါတဲ့ပုဂ္ဂိုလ်နဲ့ဒါနမပါတဲ့ပုဂ္ဂိုလ်အဆင့်တန်းချင်းတူရဲ့လားဗျာမိမိပြုခဲ့တဲ့ကုသိုလ်ကံကနေပြီးတော့မိမိတို့ရဲ့ဘဝအဆင့်တန်းတွေကိုဖယ်ရှားပြီးတော့မပေးနိုင်ဘူးလား ဒီခွဲကြပေးလိုက်တာလောကကြီးမှာရှင်တန်းနေကြွားချတယ်ဆိုတာဘုန်းကြီးတို့ယောဂီများဒါအတိတ်ကပြုခဲ့တဲ့ကုသိုလ်ကံပဲဘာကံမှလိမ့်မယ်ဗျာဒီအတိတ်ကပြုခဲ့တဲ့ကုသိုလ်ကံမိမိတို့လူတန်းခဲ့တဲ့ဒီကံတွေပါလာပြီဆိုရင်ဖြစ်နေရဘဝသံဃာမှာဘုန်းကြီးတို့ယောဂီများပြည့်စုံသာချမ်းသာကြွယ်ဝတဲ့နေရာမှာလည်းပဲကြွားကြွားချတယ်အရှင်းငါနေရာဖြင့်လည်းပဲမကြွားချဘူးလားဗျာအဲ့ဒီပြီးတော့ခွဲကြပေးလိုက်တာလေကံကနေခွဲလိုက်တာဘယ်သူကခွဲလိုက်တာလဲ ဒီမိမိယူတဲ့ကံကကောင်းတဲ့ကံလားမကောင်းတဲ့ကံလားဒါနဆိုတဲ့ကောင်းတဲ့ကံကနေခွဲခြားပြလိုက်တာအဆင့်အတန်းကြီးခွဲခြားပြီးတော့မသွားပြီဘူးလားဗျာအဲဒီမှာနောက်ထပ်အနေအားဖြင့်အဲဒီမှာဒုမနမင်းသမီးကတခါထားပြီးတော့မြတ်စွာဘုရားကိုလက်ကိုချီးမွမ်းပြီးတော့ကြွကြွပြီးလျှောက်ထားပြန်တယ်သတိပဏာတိဗန္တိဧဝရဟတပပုဏ္ဏတိအရဟတပတ္တနာပဏ္ဏမေတံဗန္တိတိယဝိသေသောတိယနာနာကရဏန္တိ ဗန္ဒီဘုဒ္ဓနေဝထုံးနေတော့ပါတော်မူလေတော်မြတ်စွာဘုရားဗန္ဒနောက်ထမေးမြန်းွယ်ရှိသေးသည်ကသူတော်နှစ်ပါးကုန်သောတိထိုတည်းတို့သည်အရဟတံအရဟတဘုဒ္ဓတသေပါပုဏ္ဏံဒီကျေဝေယောက်ျာခုံညာအံသာစေပါပုဏ္ဏံဒီကျေဝေယောက်ျာခုံညာအဗန္ဒီဘုဒ္ဓနေဝထုံးနေတော့ပါတော်မူလေတော်မြတ်စွာဘုရားဗန္ဒထိုရတ္တဘုဒ္ဓယောက်ျာခုံလက်တော် အရတ္တပတ္တနာရတ္တပုဂ္ဂိုလ်ယောက်ျားကုန်တော်နေတံတို့တကြီးတို့ဤဝိလေသောထူးခြားချက်သည်တိယရှိနိုင်ဖြစ်နိုင်ပါသလောနာနာကရဏကိုယ်ရာခြားနာချက်သည်တိယရှိနိုင်ဖြစ်နိုင်ပါသလားဖေယ။ဟုတ်ပါဗျာဒီအဲ့ဒီယဟန်ဘဝကနေပြီးတော့ယဟန်တရားတွေကျင့်ကြံပွားများအားထုတ်လို့ရတမေချမ်းသာရတဘူချမ်းသာကိုရရှိပြီးဆိုပါစို့။အဲလိုရတမေချမ်းသာရတဘူချမ်းသာရရှိတဲ့အခါမှာလည်း ဒါနပါရိယဟန်နဲ့ဒါနမပါရိယဟန်ကိုယ်ပြန်ချမ်းသာမှုရင်ရှိပါသေးသလားဖေဟာထူးခြားချက်တွေရောရှိနိုင်ပါသေးသလားလို့ဒီလိုများရှင်ကိုရောင်မြတ်ကြီးလျှောက်တဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကဧတေသောပဏိတဟသူမနိနာဂိဟိနနာကရဏဝရာမိဝရိဒံဝိမုတ်တိယဝိမုတ်တိံတိသူမနိจิตတိသူမနာဧတေကောဤမေပု္ပ္ပာ၌ဝိမုတ်တိယပုဂ္ဂိုလ်တဝိအရဟတဘဝိမုတ်တိနှင့်တရိအတူတကား ဝိမုတိဉာဏ်ပုဂ္ဂိုလ်တဝေရတ္တဘဝိမုတိကိုအာရဘာအကြောင်းပြု၍ဇရိရန်အကျဉ်ထူးခြားစေတူရီဒေဂီထိုးရင်းသည်နှင့်သောတဏ္ဍနာကနာထူးထူးခြားချက်ကိုဟိတံဧသောအထုငါသည်နဝရမိမိတ်ဆွေတော်မမူရှင်မင်းဖေရတ္တမေချမ်းသာပူချမ်းသာနဲ့ဆက်ပြီးတော့ဒေယချမ်းသာချက်တွေရှိတယ်လို့ငါဘယ်မှမဟုတ်ဘူးတဲ့ငါဘယ်မှမဟုတ်ဘူး ။ဒါနပါတဲ့ပုဂ္ဂိုလ်လေးတွေဒီပရိပဒဝိပဿနာတရားတွေရှုမှတ်ပွားများအားထုတ်လို့ဝိပဿနာဉာဏ်တူးတွေအစစ်စစ်တည်ပြီးတော့မေချမ်းကမဲအစစ်စစ်ဘုစစ်စစ်ဆက်ရောက်ပြီးတော့ကုလိလာအာလောကုန်ခန်းဉာဏ်သာဖြစ်ပြီးအရဟတမေဉာဏ်သာဘုဉာဏ်သာဒီရတာနဲ့ဉာဏ်သာမရှိတဲ့ပုဂ္ဂိုလ်အားလည်းဒီပရိပဒဝိပဿနာတရားတွေအားထုတ်လို့နောက်ဆုံးမဲခြင်းနဲ့ဘူခြင်းနဲ့တိုက်ပြီးတော့အရတ္တမေချမ်းသာပူချမ်းသာတွေရသွားပြီဆိုရင်တဲ့အဲ့ဒီမေချမ်းသာပူချမ်းသာဟာ

ယတရာယိနာမဒေဝဗုဒ္ဓတပိဥပကာရဏိပုညဏိမနုဿဗုဒ္ဓတပိဥပကာရဏိပုညဏိသာယစီတတပိဥပကာရဏိပုညဏိတိခန္တီဘုလိုမေဝထုံးနေတတ်ပါတော်မူသောမြတ်စွာဘုရားဟိသရိယံလက်จิตတိဝေအံရှိတတ်ပါဘူးစွာဘုရားခန္တီဘုလိုမေဝထုံးနေတတ်ပါတော်မူသောမြတ်စွာဘုရားသဗ္ဗုတံမဖြစ်ဘူးဖြစ်ပါပြီစွာဘုရား ဗန္ဒီဘုံလုံးနေဝဒုံးတော်ပါတော်မူသောမြတ်စွာဘုရားယာဝအကျေလွန်အကျေတာလျင်ယာဝံဘောကေတနိဒါနာနိဒါနာကုသိုလ်တို့ကိုဒါတုံပိလူခြင်းငါလံမေဝပင်လျောတော်တိတာရိဘုံဉာဏီကုသိုလ်ကောင်းမှုတို့ကိုဒါတုံပြုခြင်းငါလံပင်လျောတော်တိတာရိဟိယတမခြင်းရောက်ရတရာယာနိဘုံဉာဏီဤကုသိုလ်ကောင်းမှုတို့သည် ယေဝဗုဒ္ဓတာတိနတ်ဖြစ်သောသူအားလေဥပကာရနိနာမှာကျေစုပြုရသောတရားဤကုန်၏ဘုံညာနိကုရောကမှုတို့သည်မနုဿဗုဒ္ဓတာတိလူဖြစ်သောသူအားလေဥပကာရနိကျေစုပြုတတ်ပြီးကုန်ကျေစုပြုရသောတရားတို့ဤကုန်၏ဘုံညာနိကုရောကမှုတို့သည်သာရတိတတာတိယံအဖြစ်သို့ရောက်သောသူအားလေဥပကာရနိကျေစုပြုရသောတရားတို့ဤပါပြီကုန်၏ ဒီဒီဤသို့အဝဆံကောင်းစွာမသွေးလျောက်ထားပါပြီတော့တည်းအဲဒီမှာဘုရားရှင်ကိုရောင်မြတ်ကြီးကဖြေချလိုက်တဲ့အခါကလည်းကြတော့သူမနာမင်းသမီးလေးကမှန်လားပါမြတ်စွာဘုရားအစ္စရိယံဗန္တိအဘုဒ္ဓံဗန္တိလက်ပြုတ်ပြီးပြီးတော့အန်ရှိတတ်ပါပြီဆိုဘုရားမဖြစ်ဘူးမြတ်ဖြစ်ပါပြီဆိုဒါနာကောင်းမှုကိုဒါနံဒါနာနိအလူဒါနတို့ကိုဒါတို့သိလို့ခြင်းကအနမေဝ သိလျော်နာတိတာရီဒီပုံညာနိကောင်းမှုတို့ကိုကာတုပြုခြင်းကအနမေဝသိလျော်တော့တိတာရီကုသိုလ်ကောင်းမှုတို့ကိုမပြန်မစဲထပ်တလဲနဲ့ပြုသင့်လာပါတယ်နဲ့ဆိုပါဗျာတဲ့ဒါနာကောင်းမှုတွေကိုမြန်မြန်ကြီးပြုသင့်လာပါတယ်နဲ့ဆိုပါဗျာဆိုလျှောက်ပြီးတော့အဲ့ဒီကုသိုလ်ကောင်းမှုတွေဟာဒီကပုတ္တတတိဥပကာရဏီတဲ့နတ်ဖြစ်သောသူအလည်းပဲကျေးဇူးပြုတတ်တဲ့တရားနတ်ဖြစ်တဲ့ပုဂ္ဂိုလ်မှလည်းပဲအဲ့ဒီမိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုကကျေးဇူးပြုသလားမပြုဘူးလားဗျာ။ ကျေးဇူးပြုတဲ့အတွက်ကြောင့်မို့မိမိတို့ဒီမှာဒါနကောင်းမှုပါတဲ့ပုဂ္ဂိုလ်နဲ့ဒါနကောင်းမှုမပါတဲ့ပုဂ္ဂိုလ်နတ်ဖြစ်ပေမဲ့လို့လည်းနတ်ချင်းတူပေမဲ့လို့လည်းပဲဘုန်းကြီးတို့အဆင့်တန်းချင်းတူရရဲ့လားဟောမိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုကနေပြီးတော့ကျေးဇူးမပြုပေဘူးလားဗျာဘုရားကလူဖြစ်လာတဲ့အခါမှာလည်းပဲဘုန်းကြီးတို့ဟောဒီမိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုကကျေးဇူးပြုသလားမပြုဘူးလားခင်ဗျားတို့ဒီဘဝမှာစမ်းနိုင်တော့နိုင်လူနိုင်တတ်နိုင်ပြေးနိုင်တတ်နိုင်ဆွေးကျင်းနိုင်တဲ့အခြေအနေကိုရတယ်ဆိုတာ အတိတ်ကကြီးခဲ့တဲ့ဒါနာကောင်းမှုပါလို့လားမပါလို့လားဒီအဲ့ဒီအတိတ်ကဒါနာကောင်းမှုတွေပါလာတဲ့အခါကာလကျတော့ဒီဘဝမှာလူချင်းတူပင်တယ်လို့လည်းပဲအဆင့်တန်းချင်းကြတူရရလားအဲ့လိုအဆင့်တန်းချင်းကွာခြားတယ်ဆိုတာဟာမိမိတို့ပြုခဲ့တဲ့ကုသိုလ်ကံကနေခွဲခြားပေးလိုက်တာဘယ်သူကနေခွဲခြားပေးလိုက်တာလဲဒီကုသိုလ်ကံကနေခွဲခြားပေးလိုက်တာဒါကြောင့်ဒီကုသိုလ်ကံဟာမိမိတို့လူဘဝမှာလည်းပဲကျေကျူးမပြုသေးဘူးလား ဒါရင်နောက်ကိုပတ္တိတတာတိယဟအဖြစ်သို့ရောက်သောသူအားလည်းဥပကာရမည်ကျေးဇူးပြုတတ်သောတရားတို့ကြီးပါ၏ကုန်၏ယဟဘဝရောက်တဲ့အခါမှာလည်းဒီကုသိုလ်ကောင်းမှုတွေကကျေးဇူးပြုသလားမပြုဘူးလားယဟန်ကြီးတူရရလားဒီယဟန်ရဲ့အတူဖြစ်တယ်မလို့လည်းပဲယဟန်ရဲ့ဘုံကလာဘပေါ်များခြင်းတူရရလားဗျာဒီဘုံကလာဘပေါ်များခြင်းမတူတော့ဘူးဘုန်းကြီးတို့ယောဂီများဒါကဘုရားခွဲခြားပေးတာလဲဆိုမိမိတို့ပြုတဲ့ကုသိုလ်ကံကဘုရားခွဲခြားလိုက်တာလေ အင်းအဲ့ဒီကုသိုလ်ကံကနေထွက်ပြပေးလိုက်တာဒါကြောင့်ဘုန်းကြီးတို့ယောဂီများဘယ်ဘဝပဲရရသတိနဲ့ရှင်ရှင်ဘုန်းကြီးတို့ယောဂီများကပြန်လို့အနည်းလိုချင်နေဆိုရင်အဲ့ဒီအနည်းလိုချင်တဲ့ပုဂ္ဂိုလ်ဒါနာကောင်းမှုမဖြစ်ဖြစ်နေဘူးလားဗျာဒါနာကောင်းမှုပြုခြင်းဟင်တကယ်လို့လက်ပြုရောက်လို့လက်ချင်းရှင်းပြန်ရင်လည်းသူကအနိုင်ရခြင်းလေဆိုရင်ဒါနပြုရမယ်ဒါပြုရမယ်ဒီလူကြီးလူလောကမှာရောက်လို့လူချင်းရှင်ပြန်လို့ကိုကသူတို့ရဲ့အနိုင်ရခြင်းလေဆိုရင်လည်းဒါပြုရမယ် ဒီမိမိကလူကြီးမှာဖြစ်ကြတဲ့အခါမှာလည်းအရေးရှင်ပြည့်တဲ့နှပ်ပခြင်းနဲ့လူချင်းရှင်လိုက်ရင်သူ့တဲ့နှပ်ပခြင်းနဲ့ဆိုရင်လည်းမိမိတို့ဘာပြုရမလဲဒါနဲ့ပြုရမယ်ချမ်းသာခြင်းနဲ့ဆိုရင်လည်းဘာပြုရမလဲအချမ်းရပွားများခြင်းနဲ့ဆိုရင်ရောဒီအကြည့်မှုဥပ္ပိဥပ္ပလုပ်ခြင်းနဲ့ဆိုရင်ရောကေပူရတဲ့နံကြီးရင်ဘုန်းကြီးတို့ယောဂီများဘာလုပ်ရမလဲကဲဆိုလိုက်အမှုဒါနပြုကြကိုယ် လူကြီးနှချင်းဘဝပြင်ရှင်ပြန်တောက်ပြန်လောက်ကြမရောက်ရပါနိုင်သက်ရှိခြင်းကြောင့်ကိုယ်ပါနိုင်သမှုဒါနပြုကြကိုယ်တိုင်လူကြီးနှချင်းဘဝချင်းရှင်ပြိုင် အောက်ပြန်နောက်ကျမရောက်ရပါနိုင်အသက်ရှိခြင်းပြိုင်ကိုယ်ကနိုင်ဘလူဒါနပြုကြကိုယ်တိုင်လူချင်းနှချင်းဘဝချင်းရှင်ပြိုင်အောက်ပြန်နောက်ကျမရောက်ရပါနိုင် အနာကြီးကြိုင်ကိုယ်ကနိုင်သမေဒါနာပြုကြကိုယ်တိုင်လူကြီးနှချင်းဘဝချင်းရှင်ပြိုင်အောက်ပြန်နောက်ကြမရောက်ရပါနိုင်ချမ်းသာခြင်းကြိုင်ကိုယ်ကနိုင် အမှုဒါနပြုကြကိုယ်တိုင်လူကြီးနှချင်းဘဝချင်းရှင်ပြိုင်အောက်ကြနောက်ကြမရောက်ရပါနိုင်ချမ်းရင်းချင်းပြိုင်ကိုယ်ကနိုင်အမှုဒါနပြုကြကိုယ်တိုင် မူခြင်းနဲ့ချင်းဘဝချင်းရှင်ပြိုင်အောက်ပြန်နောက်ပြမရောက်ရပါနိုင်အင်းအားချင်းပြိုင်ကိုယ်ကနိုင်ဒီကိုယ်ကဘဘူးနဲ့ပဲရှင်ပြန်ရှင်ပြန်အနိုင်ရတယ်နဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကအနိုင်လူနေတဲ့ပုဂ္ဂိုလ်ကဘာပြုရမလဲဒါနကောင်းမှုပြုဒါဘယ်လိုဟောထားခဲ့တာလဲ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားထားခဲ့တာဒါကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကြီးကိုသုမနာမင်းသမီးလေးကမှန်တော့ပါမြတ်စွာဘုရားတဲ့ဒါနာကောင်းမှုတွေကပြုတင်တဲ့တရားတွေဖြစ်ပါတယ်ခင်ဗျာဒါကြောင့်ဟောဒီဒါနာကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာတဲ့နတ်ကြီးနတ်လောကမှာလည်းပဲကျေးဇူးပြုပါတယ်ခင်ဗျာတဲ့ဘုရားလူလောကရောက်တဲ့ခံမှာလည်းကျေးဇူးပြုပါတယ်ခင်ဗျာတဲ့ဉာဏ်ဘဝရောက်တဲ့ခံမှာလည်းဒီဒါနာကောင်းမှုတွေကကျေးဇူးပြုပါတယ်ခင်ဗျာလို့အဲ့လိုမြတ်စွာဘုရားလျှောက်တဲ့အခါကျတော့ ဘုရားရှင်ကိုရောင်မြတ်ကြီးကနေပြီးတော့ဧဝမေတ္တသူမနေကလံဟိသူမနေဒါနာနိဒတော်လာပုညာနိကတုံယေဝဗုဒ္ဓသာမိဥပကာရနိပုညာနိမနုဿဗုဒ္ဓသာမိဥပကာရနိပုညာနိပပဇိတသာမိဥပကာရနိပုညာနိတိသူမနေဖြစ်တဲ့သူမနာဝေဒံဤသူလျောက်ထားသောစကားသည်အေဝံလျောက်ထားသည့်အတိုင်းမှန်ကပါ၏။သူလျောက်ထားတဲ့စကားကြီးဟာမှန်နေတဲ့ပုမနေချက်တည်းပုမနာ။ ဒါနဏိကုသိုလ်ကောင်းမှုကိုတတ်တော်ပြုခြင်းကအလဟိတင့်လျောတော်ဒီသာရီဘုံညာနေကုသိုလ်ကောင်းမှုကိုကာတုံးပြုခြင်းကအလဟိတင့်လျောတော်ဒီသာရီဘုံညာနေကုသိုလ်ကောင်းမှုတို့ဒီဒေဝဘုဒ္ဓတာတိဒေဝဘုဒ္ဓတာတိနတ်ပြတော်သူအား၏ဥပကာရဏီကျေးဇူးဘုရားပါပေကုန်၏ဘုံညာနေကုသိုလ်ကောင်းမှုတို့ဒီမနုဿဘုဒ္ဓတာတိလူဖြစ်သောသူအား၏ဥပကာရဏီကျေးဇူးဘုရားပါပေကုန်၏ဘုံညာနေကုသိုလ်ကောင်းမှုတို့ ပါရဇိတတတိယဟဖြစ်သောသူအမိဥပကာရဏိကျေစုပြုရပါပေကုန်၏ဒီတိဤသို့ဘဂဝါဒုကုဏတခင်တရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသိဟောကြားတော်မူလောက်သာ၏တည်းအဲဒီလိုတရားရှင်ကိုရောင်မြတ်ကြီးကထောက်ခံပြီးတော့ဟောကြားတယ်။ဒီလိုဟောကြားပြီးတဲ့အခါကလည်းကြတော့ဂါထာပန္ဒအနေအချင်းတရားရှင်ကိုရောင်မြတ်ကြီးကတောက်ဆုံပြီးတော့ဟောကြားတယ် ယတ္တပိသံဘောဝိမေလောကိစ္စအာကာတဓာတုယသာရိတရဗနိလောကိအာဘာယအတိရောစတိသတိဝါတိနတံပန္နောတရောပုရိသပုဂ္ဂလောသာဝိမုခိနောလောကိသာခိနာအတိရောစတိအာဂတတတရားကောင်းဝင်ခြင်းဖြင့်ပြစ္ဆံတော်သွားတော်ဝိမနောအမြဲကျင်းခြင်းသောဆံတော်လာမြင်သည် လောကီဟောလောက၌တပြေလုံးစုံကုန်သောသာရဝတိစေတယအပေါင်းတို့ကိုအာပါယအယောင်လေးဖြင့်အတိရောဂတိယတာတာလုံး၍တည်နေတယ်လို့ဇာတိဝါဒုနိမေဇာနာဒုရရေတိနာသမ္ပန္နောတိနာနှင့်အပြည့်စုံသောသတ္တောသရတရားရှိသောပုရိသပုဂ္ဂလောယောက်ျားများဖြစ်သောပုဂ္ဂိုလ်သည် လောကီလောက၌တာယေလောကကိုသောမိရှရိနာမသိရလို့တောင်းတိုးသောသဘောရှိသောသူတို့ကိုသာဝေနာသုတေပိကံဒုရံခြင်းဖြင့်တိရောသတိပါလုံး၏တည်နေပါ၏။ဆောင်းချိန်မှာလွတ်တက်ပြီးတော့သွားလာနေတဲ့လမ်းမင်းကြီးအဲဒီလမ်းမင်းကြီးဟာကျေတာရာအပေါင်းတွေကိုအရင်အရောင်းအလဲဖြင့်တာလွန်ပြီးတော့တည်နေတယ်။အဲလိုကျေတာရာအပေါင်းတွေကိုအရောင်းအလဲဖြင့်တာလွန်ပြီးတော့တည်နေတယ်လို့ပဲတဲ့ တတ္တတရားနဲ့ပြည်စုံတဲ့အမျိုးကောင်းသားအမျိုးကောင်းသမီးဖြစ်တဲ့ပုဂ္ဂိုလ်ဟာမပြီးရင်လို့တောင်းဝန်ပေးပြီးတော့နှမျိုးပြုတော်နေတဲ့ပုဂ္ဂိုလ်များကိုသာကိနဆွေကျဲပေးကလူတန်းချင်းဖြင့်လည်းပဲအတိရောစတိပါလွန်ပြီးတော့တင့်နေတယ်မလူမတန်းတဲ့ပုဂ္ဂိုလ်ထက်လူတန်းတဲ့ပုဂ္ဂိုလ်ကပိုပြီးတော့မတင့်နေဘူးလားဗျာအဲ့ဒါသိချာရောရှင်ကြည့်မလူတော့မတန်းတဲ့ပုဂ္ဂိုလ်ကတခါတည်းမျက်နှာကိုအိုးနေတာပဲကိုကမလူနိုင်တော့မတန်းနိုင်တော့ လူတိုင်းသိကြနိုင်တဲ့ပုဂ္ဂိုလ်ကြတော့မျက်နှာကိုဘာဖြစ်နေတာလဲကြည်လင်ပြီးတော့နေတာပဲလူတိုင်းရတာကိုစိတ်ထဲကပီတိဖြစ်ပြီးတော့မနေနိုင်ဘူးလားဗျာအဲ့တော့မသိရလို့တောင်းတူပြီးတော့နှမျောတုတ်တူပြီးတော့နေတဲ့ပုဂ္ဂိုလ်တဲ့စာရင်နာစေကျေပြီးကလူတိုင်းတဲ့ပုဂ္ဂိုလ်ကအတိရောစတိတာလွန်ပြီးတော့ပြင့်တယ်လေတဲ့ကောင်းကင်ကသာနာနာမင်းကြီးကစေတရာအပေါင်းတဲ့အမင်းအောင်ဖြင့်ပူပြီးတော့ပြင့်တယ်ဘလို့လဲတဲ့နောက်ဒေခာနာမနဲ့အနေအချင်းယထာတိမေဃောထမယံ ဝိသုမာရိတတေကတုခန္ဓာနေနေကပုရိတိအဘိဝတဟောတောတရံဇေဝတတနာတံပါနောတမတံဗုဒ္ဓတာဝကောမေတရိဝတိခန္ဓာတိသေဇထာနိပန္တိတောဝိသုမာရိလျက်ရှိလျက်ပန်းွယ်ရှိသောသတ္တကတုညာပေါင်းများစွာသောတင်တောင်းတင်ထွရှိသော ခန္ဓယံတော်ဖြစ်ချိုးနေတဲ့အဘိဝတ္တတော်ရွာသွန်းတော်ပေကိုမူကြီးသည်ခန္ဓာသာကြည်ကုန်းအရာလေးဖြစ်တော်နေနေသာခြေဝမ်းရအရာလေးဖြစ်တော်နေနေသာခြေဝမ်းရအရာလေးဖြစ်တော်ဝတ္တတရံမြေအရက်ကိုဝတ္တတရံမြေအပြင်ကိုပူရီတိယတ္တပိကြည့်ရှိတော်ကဲ့ခြေဝတ္တထာသမထာကိုထုတ်တူတာလည်း ဝန္ဒနာတံပါလောတတ္တပတိမညာမြင်နှင့်ပြည့်စုံသောတတ္တဗံပုဂ္ဂိုလ်ဖြစ်သောသမန္တမုရတာဝကောဘုရားရှင်ကိုရောမြတ်ကြီးဤတတိဖြစ်သောဗန္ဒီတောအတိနိမညာမြင်ညာနှင့်ပြည့်စုံသောမျိုးကောင်းသောအမျိုးကောင်းသမီးသည်ယေသထာနေဟိငါမျိုးသောအကြောင်းတရားတို့ဖြင့်မေတ္တရိမပင်းရလို့တောင်းတို့သောတဘောရှိသောသူကိုသတိကနာတိတာကောပါမှုယူပါ၏တာလွန်လွန်မှုနိုင်ပါ၏ ။ကောင်းကင်ကမိုးကြီးဟာဝါသုံးချလိုက်ပြီဆိုရင်မြင့်နဲ့သုံးထက်မာယောနှိမ့်နဲ့ခြံဝါရရက်ဒီမာယောဒီတွေနဲ့ပြည့်ပြီးတော့ဖုံးလွှမ်းပြီးတော့မသွားနိုင်ဘူးလားဗျာ။အဲ့လိုဒီတွေနဲ့ဖုံးလွှမ်းပြီးတော့သွားမလို့ပဲ။အမိမေမှာဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကတော့တရားတရားရှိပြီးအားလျော်သွား။ဒီကလူတန်းပေးကမ်းတဲ့အတွက်ကြောင့်မစ္စရိယံမပြင်းလို့တုံတူတဲ့ပုဂ္ဂိုလ်ကို အဓိကနာတိတန်လွန်ပြီးတော့တရား၅မျိုးဖြင့်တန်လွန်လွန်မှုနိုင်တယ်တဲ့တရားဘယ်နှမျိုးဖြင့်လွန်မှုနိုင်လဲတရား၅မျိုးဖြင့်တန်လွန်လွန်မှုနိုင်တယ်ဒီတရားလေးနဲ့တန်လွန်လွန်မှုနိုင်တယ်ဆိုတော့အာယုဏယတတာစေဝဝဏိနာသာဒုခေနာသံဘာဝေဘောဂပိဟုလောပိသာတေပမောရတိတိအာယုဏသတိဖြင့်၎င်းယတတာစေဝအချံယံဖြင့်၎င်း ဝန္ဒီနာသကိုအချင်းဖြင့်၎င်းဒုက္ခိနာသာချမ်းသာခြင်းဖြင့်၎င်းအရိပတိယေနာသာကြည့်အကျေရဖြစ်ဖြင့်၎င်းအဓိကနာတိတလောလွန်မှု၏ယူ။ဒီလိုဘုန်းကြီးတို့လူတန်းတဲ့ပုဂ္ဂိုလ်များဟာမိစ္ဆေကမပဲ့ပဲနဲ့ရင်းရင်းရိုးရိုးပြက်ပြက်သားသားမုဒ္ဒစာကြီးဆုံးလွတ်လွတ်ကြီးဆုံးပြေပြီးတော့လူတန်းတဲ့ပုဂ္ဂိုလ်ဟာမပြီးရလို့တဝန်တူတဲ့ပုဂ္ဂိုလ်များဖြင့် တရားငါးမျိုးဖြင့်တာလွန်ပြီးတော့လွှမ်းမိုးရင်ဒါနဲ့တာလွန်လွှမ်းမိုးတယ်လို့ဆိုရင်လူဘဝမှာရပြီးတော့လူချင်းတူပါတူနေတယ်လို့လည်းအသက်ရှင်ခြင်းမကွာဘူးလားဗျာပို့ပြီးတော့ဒါနရှိတဲ့ပုဂ္ဂိုလ်ဒါနရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တော့ပို့ပြီးတော့အသက်ရှင်တယ်တဲ့သံဃာဒေနစာအချမ်းရံနေအချင်းလည်းပဲပို့ပြီးတော့များတယ်တဲ့အချွေရံနေပို့ပြီးတော့များတယ် ဇုန်နေလဆကိုယ်ရဲ့အရှင်းဖြစ်နေတဲ့အရှင်းဤပြည့်နေခြင်းအနေအချင်းလည်းပဲပို့ပြီးတော့ဒါနရှိတဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တဲ့ပို့ပြီးတော့ပြည့်နေတယ်။သုခေနဆတဲ့ချမ်းသာအနေအချင်းလည်းပဲဒါနမရှိတဲ့ပုဂ္ဂိုလ်တဲ့ဒါနရှိတဲ့ပုဂ္ဂိုလ်ကပို့ပြီးတော့ချမ်းသာတယ်တဲ့။သတိပတိယေနဆတဲ့ဒါနရှိတဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်တဲ့အကြီးအမှုဥစည်းဥပိုင်အနေအချင်းပြုလို့ရတယ်တဲ့ဒီတရား၅မျိုးဖြင့်တန်လို့နေတရားဘယ်နှမျိုးဖြင့်တန်လို့နေ။ နတ်ဘဝရောက်ရင်လည်းဒီတရား၅မျိုးဖြစ်မတတ်လို့မူလားလူဘဝရောက်ရင်လည်းတရား၅မျိုးဖြစ်မတတ်လို့မူလားယဟန်ဘဝရောက်ပြန်တော့တရား၅မျိုးဖြစ်မတတ်လို့မူလားသာလွန်နဲ့ဘယ်ဘဝရောက်ရောက်ဒါနရှိတဲ့ပုဂ္ဂိုလ်ကဒါနမရှိတဲ့ပုဂ္ဂိုလ်ထက်သာလွန်ပြီးတော့အကျိုးတရားတွေမရဘူးလားဗျာဒါဘုရားကျေးဇူးတရားလဲဆိုရင်ကောင်းမှုကုသိုလ်ကောင်းမှုရဲ့ကျေးဇူးတရားဟုတ်တယ်မလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကုသိုလ်ကောင်းမှုပြုတဲ့အခါပြုနိုင်တဲ့ပုဂ္ဂိုလ်ကပြုပြီးဆိုရင် သာဓုတံကျေကျေခေါ်ပေးရတယ်။သာဓုခေါ်ခြင်းအပြင်လည်းမိမိကကောင်းတယ်လို့ဝမ်းရဝမ်းသာဖြစ်နေခြင်းအပြင်မိမိကအဲ့ဒီကုသိုလ်ရဲ့အကျိုးကိုလာပြီးတော့မရပြီဘူးလားဗျာ။ဒီမိမိကလည်းတရားပူတဲ့ဟာကိုကိုကဝမ်းရဝမ်းသာသာဓုခေါ်နိုင်ရင်ပို့ပြီးတော့ကုသိုလ်တရားတွေရတယ်ဟုတ်တယ်မလား။ဒါကြောင့်တရားပူတာတဝက်ဆိုင်နဲ့သာဓုခေါ်ပြီးခန့်မြန်နေတယ်။တရားပူတာတွေကိုမိမိတို့ကတခါရင်သာဓုကိုကြေကြေလောင်လောင်ခေါ်ဝမ်းရဝမ်းသာခေါ် အဲ့လိုခေါ်ရင်အဲ့ဒီလူတိုင်းသားရဲ့လူကအပြည့်အဝရရင်မိမိတို့ဟာတဝက်ပေါ်ရတယ်တဲ့ကုသိုလ်ရဲ့ဘယ်လောက်ရလဲဒီတိုင်းကြောင့်တာရုခေါ်တဲ့အခါတိုးတိုးလာကြည်ကြည်လားလုံးနဲ့တာရုလောက်လည်းကျင်နေမနေနဲ့ကိုယ်အိမ်လေးနဲ့ကိုပြန်နှိုက်ကြအောင်ဟုတ်လားကဲဆိုကြည့်လိုက်အောင်သာသူများလူရာတဝက်ဆိုင်သာရုခေါ်ပေးခမြိုင်မြိုင် ကောင်းမှုဆိုတာသူလက်တိုင်နိဗ္ဗာန်ရောက်နိုင်မလန်ပိုင်ပညာဘူရာတဝက်ဆိုင်သာရုခေါ်ပြီးခမြိုင်မြိုင်ကောင်းမှုဆိုတာသူလက်တိုင်နိဗ္ဗာန်ရောက်နိုင်မလန်ပိုင် ဒီမိမိကသူများလူဓာတွေကိုတာရုခေါ်ရင်းနဲ့ကုသိုလ်ရဲ့အကျိုးတရားတွေရပြီးတော့နိဗ္ဗာန်ထိအောင်မျက်မှောက်မပြုနိုင်နေဘူးလားဗျာ။ဒါကြောင့်ကုသိုလ်ကောင်းမှုပြုပြီးဆိုရင်ဘုန်းကြီးတို့ယောဂီများဒီကုသိုလ်ကမိမိကိုပြန်ပြီးတော့စောင့်ရှောက်သလားမစောင့်ရှောက်ဘူးလား။မိမိဖြစ်တဲ့ပုဂ္ဂိုလ်ကတန်းငယ်ကိုစောင့်ရှောက်တမှုပဲကုသိုလ်ကနေပြီးတော့လူတိုင်းရဲ့ကုသိုလ်ရှင်ကိုပြန်ပြီးတော့စောင့်ရှောက်တယ်။ဟုတ်တယ်မို့လား။စောင့်ရှောက်တာဘာလို့ဘယ်လိုစောင့်ရှောက်တာလဲဆိုရင်ဆင်းရဲအောင်လားချမ်းသာအောင်လား။ ချမ်းသာအောင်ကောင်းလျှောက်ပေးတာဆိုတော့ကုသိုလ်တရားတွေနှင်းနှင်းပြုရမှာလားဉာဏ်ဉာဏ်ပြုရမှာလားဉာဏ်ဉာဏ်ကြီးပြုဉာဏ်ဉာဏ်ပြုနိုင်တာကိုယ်ပိုင်ရတာပဲဟုတ်တယ်မို့လားဒီဉာဏ်ဉာဏ်ကြီးပြုနှင်းနေနဲ့ဉာဏ်ဉာဏ်လေးလုပ်လိုက်ရအောင်နော်ကဲဒါလေးဆိုဆိုပြီးရင်တရားသိနေရကုသိုလ်ပုံညပြုကြတွင်တွင်သမီးကသာဆောင်များတူရင်သမီးက ကိုပြုနိုင်မှကိုကပိုင်ရှင်ဖြင့်ကြုံများကိုအားဆောင်ရင်ကုသိုလ်ပုံများပြုကြတွင်တွင်သမီးယာသာဆမာတူပင်ကိုပြုနိုင်မှကိုကပိုင်ရှင် ဟွကျုံများကိုအားဆောင်မိရင်ကုသိုလ်ပုံများပြုကြတွင်တွင်သမိဂာတာဆောင်များတူရင်ကိုပြုနိုင်မှကိုကပိုင်ရှင်ဟွကျုံများကိုအားဆောင်မိရင် ဆိုကြည့်တယ်မှာကုသိုလ်ပုံညပြုကြတွင်လင်ကုသိုလ်ပုံညပြုကြတွင်လင်မိရတာဆောင်များသူရင် ဒီကိုပြုထားတဲ့ကုသိုလ်ကကိုယ့်ကိုပြန်ပြီးတော့ဒါဖြစ်တယ်စောင့်ရှောက်ပြီးတယ်ဒါမျိုးစောင့်ရှောက်ပြီးတာလည်းဆိုရင်ချမ်းသာအောင်ဒါဖြစ်အောင်လေနတ်ပြည်မြတ်လောကရောက်သွားပြီဆိုရင်လည်းနတ်အဆင့်တန်းမြင့်မြင့်နဲ့ချမ်းသာအောင်မစောင့်ရှောက်ဘူးလားလူပြည်လူလောကရောက်လာရင်လည်းလူပြည်လူလောကမှာအဆင့်တန်းမြင့်ပြီးချမ်းသာအောင်မစောင့်ရှောက်ဘူးလားဘယ်လိုစောင့်ရှောက်တာလဲကိုပြုတဲ့ကုသိုလ်ကနေစောင့်ရှောက်တာယဟန်ဘဝရောက်ရင်လည်းယဟန်ဘဝမှာအဆင့်တန်းမြင့်ပြီးချမ်းသာအောင်မစောင့်ရှောက်ဘူးလား ဒါကြောင့်အာယုနာယတတာစေဝဝနေနသဒုခေနသသာဝေဘုဂိပရိယူလောပိစာတေပမောရတိတိအာယုနာသအာယုနာသတေရှိခြင်းဖြင့်၎င်းယတတာစေဝအချမ်းယံဖြင့်၎င်းဝနေနသကိုအချင်းဖြင့်၎င်းဒုခေနသချမ်းသာခြင်းဖြင့်၎င်းသတိပတိနသအကြည့်အကြည့်အဖြစ်ဖြင့်၎င်းအတုဒနာတိတလွန်လွှမ်းမှု၏ သာသောတုတိလေးမဉာဏ်ပညာနှင့်ပြုကုန်သောမျိုးကောင်းသောအမျိုးကောင်းတစ်မျိုးတို့သည်ဝေရှိရှိဧကအမှန်အပြင်သာတေယုလောပုရပိတ္တအတောရှိခြင်းဥစ္စာတို့ကနတ်ပြည်သို့ပို့ဆောင်အပ်သည်ဟုတ်တော်ဖြစ်၏ဒေသတမနောဘဝ၌သေဝမိမိဖြစ်ရာနတ်ပြည်နာလောက၌သမောရတိ ဝမ်းမြောက်ရွှင်လန်းချမ်းသာစွာနေထိုင်ရပါ၏တည်း